ယနေ့သာသနာတော်နှစ်2560ခုနှစ်ကောဇာတိဂရီ1389ခုနှစ်အစုံလာကြည်ကျော်12ရက်ခရစ်နှစ်2019ခုမေလ22ရက်တနင်္လာနေ့ အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးဧရိယာဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတက်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ရဲ့အချိန်ပြည့်9ရက်တရားစခန်းပွဲမှာဝင်ရောက်ပြီးတော့မဟာတတိပဋ္ဌာန်ဝိပဿနာတရားတွေကို ရှုပွားအားထုတ်ကြမယ်ယောဂီသူတော်စင်များကိုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့မဟာတတိပဋ္ဌာန်ဝိပဿနာလုပ်ငန်းစဉ်ပြအလုပ်ပေးတရားကိုနာကြားရမှာဖြစ်ပါတယ်ဒီတော့ဆရာတော်ဘုရားကြီးရဲ့မဟာတတိပဋ္ဌာန်လုပ်ငန်းစဉ်ပြအလုပ်ပေးတရားတော်ထဲမှာ ဣရိယာပုတ်၄ပါးရှုမှတ်ပွားများအထုပ်ပုံကိုအပြည့်စုံမာသီဆရာတော်ဘုရားကြီးဟောကြားတင်ပြပေးထားပါတယ်တတိပဌာန်၄ပါးရှုမှတ်ပုံနေဣရိယာပုတ်၄ပါးရှုမှတ်ပုံနေနောက်အထူးအားဖြင့်တမ္ပဇင်ပိုင်းအထွေထွေရှုမှတ်ပုံတွေကစပြီးတော့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးက တရားရှုပွားအထုတ်ကြမယ်အထူးအားဖြင့်ဆင်းရဲခတ်သိငြိမ်းရာနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အကျင့်ကောင်းအကျင့်မှန်တွေကိုမမှန်ကန်ကန်ကျင့်တတ်ပွားများတတ်အောင်ရှုတတ်ပွားများတတ်အောင်ဒီတတိပဋ္ဌာန်ကျင့်စဉ်တရားတွေကိုအပြည့်စုံဟောကြားပေးသွားမှာပါ အဲဒီလိုပြည့်စုံဟောကြားပေးတဲ့အခါမှာယောဂီပုဂ္ဂိုလ်များကတခြားမိမိတို့တရားတွေနားသလို ပေါ်ပေါ်ဆဆဒီနားလို့တော့မဖြစ်ဘူး။သေချာစူးစူးဆိုင်ဆိုင် နာကြဖို့လိုအပ်ပါလိမ့်မယ်။ဆရာတော်ဘုရားကြီးဟာမိနစ်30အတွင်းမှာ ရှုမှတ်ပုံတွေကိုအပြည့်စုံဟောကြားပေးတာဖြစ်ပါတယ်။ရှုမှတ်ပုံတွေကိုအပြည့်စုံ ထိုင်ဣရိယာပုနဲ့ရှုမှတ်ပုံရဣရိယာပုနဲ့ရှုမှတ်ပုံဈဉံဣရိယာပုနဲ့ရှုမှတ်ပုံလျောင်းနဲ့ဣရိယာပုနဲ့ရှုမှတ်ပုံဒီဣရိယာပု၄ပါးရှုမှတ်ပုံတွေကိုအပြည့်စုံမယ်နောက်ကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ်ဓာ ानु ပဒနာတတိပဋ္ဌာန်ဓမ္မ ानु ပဒနာတတိပဋ္ဌာန်ဆိုတဲ့တတိပဋ္ဌာန်၄ပါးကို ရှုမှတ်ပွားများအားထုတ်ပုံတွေကိုအပြည့်စုံမာသီဆရာတော်ဘုရားကြီးကယောဂီတို့ကိုသင်ကြားပြသပေးတော်မှာဖြစ်ပါတယ်တကယ်တော့တရားရှုမှတ်အထုတ်ဖို့ရောက်လာတဲ့ပုဂ္ဂိုလ်ဟာတရားမရှုတတ်ဘဲနဲ့မရှုတတ်မမှတ်တတ်ဘဲနဲ့အချိန်ကြီးအလဟတကုံဆုံးမသွားစေချင်ပါဘူးအဲဒီလိုမကုံဆုံးစေချင်တဲ့အတွက်ကြောင့်မို့မိမိတို့တရားလုပ်ခွင့်ဝင်လာတဲ့ပုဂ္ဂိုလ်ဟာ ဒီတရားတွေမဟာသတိပဋ္ဌာန်တရားတွေကိုဣရိယာပုတ်၄ပါးပဲဣရိယာပုတ်နဲ့ပဲဖြစ်ဖြစ်မိမိတတိဥစည်းတဲ့စိတ်ကလေးနဲ့ရှုမှတ်ပုံပွားများပုံအထုပ်ပုံလေးကိုမာစီဆရာတော်ဘုရားကြီးကတေချာသင်ပြပေးมาဖြစ်ပါအထူးအဖြင့်ပင်တိုင်ရှုမှတ်ဖို့အတွက်ကျေးဇူးရှင်မာစီဆရာတော်ဘုရားကြီးဟာ ဝမ်းပိုက်တဲ့ဝမ်းပိုက်နဲ့ချစ်တိုင်နေရာလေးကနေပြီးတော့ဒီဝါယောဓာတ်ရဲ့တွန်းကန်လှုပ်ရှားရွေ့ရှားနေတဲ့သဘောလေးကိုစောက်ပြီးတော့ရှုမှတ်ပုံကိုဆရာတော်ဘုရားကြီးထုပြုပြီးဟောတော်မှာပါ။ညောသောအဖြစ်ဘုန်းကြီးတို့သမထဘာဝနာပဲဖြစ်စေဝိပဿနာဘာဝနာပဲဖြစ်စေဘာဝနာတရားတွေပွားများအားထုတ်တဲ့ပုဂ္ဂိုလ်များ ဒီဝါယောဓာတ်ရဲ့ဝါယောဓာတ်ကလေးရဲ့သဘောတဘာဝတွေကိုသိဖို့အတွက်နာသီးပြားကပဲစောင့်ရှုကြတာများပါတယ်အခုကျေးဇူးရှင်ပါသီဆရာတော်ဘုရားကြီးကြတော့အဲ့ဒီဝါယောဓာတ်ရဲ့တွန်းကန်လှုပ်ရှားရွေ့ရှားနေတဲ့သဘောလေးကိုဝမ်းပိုင်းနဲ့ချက်တိုင်နေရာကနေစောင့်ရှုတာလေးကိုညွှန်ကြားပေးပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ သူဟာထင်းလဲထင်ရှားပြီးတော့လွယ်လဲလွယ်ကူတယ်အမြဲတမ်းလည်းရှိတယ်ဒါကြောင့်သူ့ကိုပင်နေထားပြီးတော့ရှုမှတ်ပုံကစပြီးတော့ဆရာတော်ဘုရားကြီးဟောကြားပေးလိမ့်မယ်အဲဒီလိုဟောကြားတဲ့အခါမှာထိုင်ရှုမှတ်တဲ့အခါမှာအခုဖောင်းမှုပိန်မှုပင်တန်ကမ္မထံအာယုန်လေးကစပြီးရှုမှတ်ပုံလေးအဲဒီကမှအခြားအခြားပေါ်ရာထင်ရှားရာလေးတွေရှုမှတ်သွားပုံလေး နောက်ရတဲ့ဣရိယာပုနဲ့ရှုမှတ်ပုံနည်းနောက်ဇင်းညာဣရိယာပုနဲ့ရှုမှတ်သွားပုံတွေကိုလည်းပဲသူ့ဟာသူတပိုင်းစီတပိုင်းစီပေါ့တလန်းတစ်ချက်မှနဲ့ရှုမှတ်ပုံတလန်းနှစ်ချက်မှနဲ့ရှုမှတ်ပုံတလန်းသုံးချက်မှနဲ့ရှုမှတ်ပုံတွေကိုလည်းပဲရှုမှတ်တတ်အောင်ကိုသင်ကြားပေးသွားမှာပါနောက်အထူးအားဖြင့်တမ္ပဇင်ပိုင်းတမ္ပဇင်ပိုင်းဆိုတာဘုန်းကြီးတို့ထွေထွေအသေးစိတ်လေးတွေရှုတာ လက်ကလေးကိုရင်ကိုတာရှုတာဆန့်ရင်ဆန့်တာရှုတာလှည့်ရင်လှည့်တာရှုတာစောင်းရင်စောင်းတာရှုတာကံရင်ကံတာရှုတာယူရင်ယူတာရှုတာထိုင်ရင်ထိုင်တာရှုတာထရင်ထတာရှုတာအဲ့ဒီအသေးစိတ်လှုပ်ရှားမူရာလေးတွေကစပြီးတော့နောက်စိတ်ဦးစိတ်ဆံလေးတွေရှုမှတ်ပုံကစပြီးတော့မာစီဆရာတော်ဘုရားကြီးကညွှန်ကြားသင်ပြပေးသွားမှာပါအဲ့ဒီလိုရှုမှတ်အထုပ်ပုံတွေကိုအပြည့်စုံ သင်ကြားပေးနေတဲ့အချိန်မှာမိမိရဲ့စိတ်တွေဟိုရောက်ဒီရောက်ဟိုတွေးဒီတွေးဟိုကြံဒီကြံဟိုစဉ်းစားဒီစဉ်းစားမစဉ်းစားပါနဲ့ဒီတရားအတန်အာယုံပေါ်မှာတေချာလေးစူးစိုက်ပြီးတော့နာကြားနေပါမှတ်သားနေပါအဲဒီမှာဆရာတော်ဘုရားကြီးဟာရှုမှတ်ပုံတွေကိုတပိုင်းချင်းတပိုင်းချင်းလေးကိုဟောဟောတော်လိမ့်မယ်နောက်ဆုံးဒီတရားတော်မှာမိနစ်30ပဲကြာပါတယ် အဲ့ဒီ25မိနစ်လောက်ကိုအကျယ်တဝင့်ရှုမှတ်ပုံလေးကိုဟောကြားပြီးတော့ဒီရှုမှတ်ပုံလေးကိုအများကြီးဟောလိုက်တဲ့အတွက်ယောဂီများမမှတ်နိုင်ပါစို့လို့အကျဉ်းချုပ်ပြန်ပြီးတော့ဟောကြားပေးမယ်ဆိုပြီးတော့မာစီဆရာတော်ဘုရားကြီးကနောက်ပိုင်းပြီးကန်ဒီ9မိနစ်မှာရှုမှတ်အားထုတ်ပုံလေးကိုတခါပြန်ပြီးတော့အပြည့်စုံဟောကြားပေးပါလိမ့်မယ် အဲဒီလိုအပြည့်စုံဟောကြားပြီးတဲ့ကတေချာစူးစူးဆိုင်ဆိုင်နာကြားထားလို့ရှိရင်ထိုင်ပြီးရှုမှတ်တဲ့အခါမှာလေးပဲမိမိပေါ်လာတဲ့အာယုံလေးကိုရှုတတ်သွားလိမ့်မယ်။ရက်တဲ့အခါမှာလေးပဲရက်တဲ့အမူအရာလေးကိုရှုမှတ်တတ်သွားလိမ့်မယ်။သွားတဲ့အခါမှာလေးပဲသွားနေတဲ့အမူအရာလေးကိုယောဂီပုဂ္ဂိုလ်ရှုမှတ်တတ်လိမ့်မယ်။နောက်ဆုံးမိမိအိယာပေါ်မှာရောက်လို့ခိတ္တခဏလျောင်းစက်နားနေမှုပြုတဲ့အချိန်လေးမှာလေးပဲ အဲ့ဒီအချိန်လေးမှာလည်းပဲရှုတာမှတ်တာအောင်သင်ကြားပေးသွားလိမ့်မယ်။အဲ့လိုသင်ကြားပေးနေတဲ့အချိန်မှာယောဂီပုဂ္ဂိုလ်တေချာစူးစူးဆိုင်ဆိုင်မှတ်မှတ်သားသားနာကြပါ။အဲ့လိုစူးစူးဆိုင်ဆိုင်မှတ်မှတ်သားသားနာကြလို့မိမိရှုမှတ်ပုံတွေကိုသဘောပေါက်သွားပြီဆိုရင်ဒီခုနှစ်ရက်တရားစခန်းမှာဘာခက်ခဲမှမရှိဘဲနဲ့ထိုင်ရင်လည်းပဲယောဂီပုဂ္ဂိုလ်ဟာပေါ်လာတဲ့ ဖောင်းမှုပင်မှုအာယုံလေးကစပြီးအခြားခြားပေါ်လာတဲ့အာယုံလေးတွေကို ရှုမှတ်တတ်ပါမယ်။ရတဲ့ခံမှာလည်းပဲရတဲ့အမှုရာတွန်းကန်တောင့်တင်းနေတဲ့သဘောရင်းရိုင်နေတဲ့သဘောဒါလေးကိုရှုမှတ်တတ်သွားမယ်။သွားတဲ့ခံမှာလည်းပဲခြိလန်းတိုင်းခြိလန်းတိုင်းကိုသတိမလွတ်စေဘဲနဲ့ရှုမှတ်တတ်သွားလိမ့်မယ်။နောက်ဆုံးဘုန်းကြီးတို့ယောဂီများအိယာဘုရောက်တဲ့ခံမှာလည်းပဲအိဋ္ဌာထိတာလေးကစပြီးတော့ရှုမှတ်တတ်သွားလိမ့်မယ်။နောက်အထွေထွေအမှတ်တွေဆိုရင် ဇွန်စားတဲ့နေရာမှာဇွန်ကင်တာခတ်တာယူတာပါဇက်တဲ့ထဲ့တာဇွန်ပြန်ချတာဝါတာမျိုးတာအဲ့ဒါလေးတွေကစပြီးကုန်ရှုမှတ်တတ်တာနောက်ရေမိုးချိုးတဲ့နေရာရောက်ပြန်တော့လည်းပဲဒီမှာရေခွက်ကိုကင်တာခတ်တာယူလာတာလောင်းချတာအေးသွားတာစသည်ပေါ့မိမိရဲ့အဝတ်စားတွေလဲတဲ့အခါမှာလည်းပဲဒီတိုင်းပဲအဝတ်စားလဲတာကစပြီးနောက်ဆုံးအင်ကြီးခြေသီးတတ်တာကစပြီးအကုန်လုံးရှုမှတ်ပုံလေးကို ပြည့်စုံသင်ကြားပေးသွားလိမ့်မယ်။အဲဒီလိုအပြည့်စုံသင်ကြားပေးသွားတာကိုဘုန်းကြီးတို့ဒီမဟာသတိပဋ္ဌာန်ဝိပဿနာ9ရက်အချိန်ပြည့်တရားစကားဝင်ရောက်ကြတဲ့ယောဂီသူတော်စင်များဆရာတော်ဘုရားကြီးဟောကြားသင်ပြပေးတဲ့သတိပဋ္ဌာန်လုပ်ငန်းစဉ်ပြအလုပ်ပေးတရားသင်တန်းတရားတော်ကိုရိုးရိုးသေးသေးမိမိတို့နာကြားပြီးတော့စွစွစိတ်စိတ်နာကြားမှတ်သားပြီးတော့ဆရာတော်ဘုရားကြီး ညွန်ပြလိုက်တဲ့အတိုင်းတတိပဋ္ဌာန်ဝိပဿနာကျင့်စဉ်နည်းဖြင့်မိမိတို့ကျင့်ကြံပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့လူရှိအပ်သောစင်ရင်ငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းဝိပဿနာလို့ဆိုတာ ကိုယ်ထဲမှာရှိနေတဲ့ယုံနာတရားတွေကိုအမှန်တိုင်းသိအောင်လို့အားထုတ်ရတာပဲယုတ်တရားဆိုတာအခုသင်ကြားတွေ့နေရတဲ့ရာဟုတုတွေပါပဲသင်ကြားတွေ့နေရတဲ့ကိုကြီးတစ်ခုလုံးဟာယုတ်စုဝေယုတ်တရားတွေပါပဲနံတရားဆိုတာကတော့သူ့တည်နေတဲ့စိတ်ပါပဲအဲဒီယုံနာတွေကမြင်နိုင်မြင်နိုင်တဲ့ဒီကဖြစ်နေတယ်ဒါကြောင့်အဲဒီယုံနာတွေကိုအမှန်တိုင်းသိအောင်မြင်နိုင်မြင်နိုင်မြင်နေမြင်နေလို့ကြည့်ရမှရမယ် သူ့ရမှတ်တယ်ဆိုတာဒီတရားသိအောင်လို့သိဉာဏ်နဲ့စူးစိုက်ပြီးနှလုံးသွင်းလိုက်တာကိုခေါ်တာပါပဲဟိုသူနာကကြားရင်ကြားရင်လည်းကြားတယ်ကြားတယ်လို့မှတ်ရမယ်၎င်းကအနံ့ကနာနေနဲ့နာနေနာနေလို့မှတ်ရမယ်ဆရာကရတာစသည်နဲ့သိတယ်သိတယ်လို့မှတ်ရမယ်ဘဝတူတည်းနဲ့သိတယ်သိတယ်လို့မှတ်ရမယ်ဒီကုသနာကြံရည်နဲ့စိတ်ကူးရယ်စဉ်းစားရယ်ကြံရည်နဲ့စသည်နဲ့မှတ်ရမယ်ဒါရင်လည်း အရိဒါကမှာတော့မြေလုံးကျင်းဒီတိုင်းဒီတိုင်းကိုအကုန်လုံးကြည့်အောင်လာပြီးမှတ်နိုင်ပြီဘူး။ဒါကြောင့်သင်ကြားပြီးတော့တရားကစားပြီးမှတ်ရမယ်။ဒုတိယကြိုက်တိုင်းဝမ်းပိုက်ထဲကခေါင်းလိုက်ပိန်လိုက်နဲ့ကြောင်နှင်းထုတ်ကြနေတာဟာအမြင်မပြတ်သင်ကြားနေတယ်။ဒါရဟာဝါရရာလို့ခေါ်တဲ့ယုတ်တရားပဲ။အဲဒါကစပြီးရှင်းမှရမယ်။ဒါရကိုရှင်းမှရအောင်ရှင်းလို့ဝမ်းပိုက်ကိုစိတ်နဲ့စားပြီးကြည့်နေရမယ်။ အသက်ရှူသွင်းလိုက်တဲ့အခါဖောင်းတက်လာတာကိုတွေ့လိမ့်မယ်အသက်ရှူထုတ်လိုက်တဲ့အခါပိန်ကျသွားတာကိုတွေ့လိမ့်မယ်ဖောင်းတက်လာတာကို ဖောင်းတယ်လို့မှားရမယ်ပိန်ကျသွားတာကို ပိန်တယ်လို့မှားရမယ်သူနဲ့စိုက်ပြီးကြည့်နေုံနဲ့မထင်ရှားသေးရင်ဘိုက်မှာလည်းနဲ့ထိတာဒက်ကြီးကိုတော့မပြင်းနဲ့ရေအောင်လည်းပဲအောင်မထားနဲ့ညာအောင်လည်းအမထုံနဲ့ဒီနည်းလည်းမရှင်နဲ့အသက်ကြီးကိုပြင်းလိုက်ရင်မောသွားလိမ့်မယ်ဒါကြောင့် ။ဒါကြီးရှင်ရဲ့အတိုင်းမမှန်လေးရှိရမယ်။ဒါကြီးမှာပါရင်မမှန်လေးကြံတာဒီမမှန်လေးရှိနေရင်ဖောင်းတယ်လာတာကိုဖောင်းတယ်လို့မှပင်ကြပါတာကိုပင်တယ်လို့မှဖောင်းတယ်ပင်တယ်လို့ဆိုလေးတွေကတော့သိတယ်တင်ဆိုရမှာနော်။အဲ့ဒါကတော့ဘုံဘုံလိုပါဘူး။ဒီလိုလာကြည့်ရတာအမှုတွေရတယ်မဟုတ်ဘူး။သူကလာပြီးတော့ဒါကပုံနေတော့ပြီးလို့ဘာမဲ့မှတဲ့ခါမှာ သာနေပြီးဘာလို့လဲအောင်အောင်းတက်လာတာလေးကိုမျက်စိနဲ့မြင်လို့ရေကြာပြီးတော့ကြမယ်။ဒီနေရာမှာတရားမှာလည်းဒီကနေ့လေးကိုဒီကရဘယ်လိုလဲမျက်စိနဲ့မြင်လို့သူနေကြာပြီးတော့ကြမယ်။ဘာလို့လဲမှာရင်ဘာလာရဲ့အဖြစ်သတ်ပါကြမယ်။ဒီနေ့ကြရတော့ဘာလို့ရှိမှလာတော့ဘုရားပေါ်လာတဲ့အမှတ်ပြအာယုံနဲ့ဒီကရှိမှလိုက်တဲ့စိတ်နဲ့အားတခါတဲ့အညာကြိုက်သွားအောင်လို့ကုသအိပ်ပြီးမှတ်ရမယ်။ ဒီနယ်လုံးမှာတော့ဒီလိုပဲဒီနယ်လုံးမှာတော့လည်းအားကြတဲ့တော့ပြရမယ်။ဘာမှသူမှကြံမရှိရင်ဒီဖောင်းတာပိန်တာလေးနှစ်ခုရမှနေရမယ်။ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်လို့မပြတ်မှနေရမယ်။ဒီလိုမှနေရင်စိတ်ကတခြားကိုထွက်သွားတာလည်းရှိတယ်ဦးမယ်။အဲဒီထွက်သွားတဲ့စိတ်လေးကိုလည်းလိုက်ပြီးမှရမယ်။အဲဒီစိတ်လေးကိုသွားတယ်သွားတယ်လို့မှဒီလိုတစ်ချက်တစ်ချက်လောက်မှလိုက်ရင်သူကမသွားပြန်ဘူး။ဒီတော့ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်လို့ပြန်မှသွားရုံပဲ။ ဒီလေးကတဏှာရရောက်ပါရင်ရောက်တယ်ရောက်တယ်လို့မှပြီးရင်ဖောင်းတယ်ပိန်တယ်လို့ရမ်းမှသွားရုံပဲဒီကူထဲမှာလူကြောင်းနဲ့တွေ့ရင်လည်းတွေ့တယ်တွေ့တယ်လို့မှပြီးရင်ဖောင်းတယ်ပိန်တယ်လို့ပြန်မှသွားရုံပဲလူကြောင်းနဲ့တွေ့ပြီးစကားပြောနေမှသတိရတဲ့ခါလေးရှိတယ်အဲဒီလိုစကားပြောနေစိတ်ကူးကလည်းပြောတယ်ပြောတယ်လို့မှဝိရင်းကတော့ဘာပဲဖြစ်ဖြစ်ဒီကူကြံမှုတွေဒီတိုင်းဒီတိုင်းလိုက်မှဖို့ပါပဲမပုံကတော့ စိတ်ကူးရင်စိတ်ကူးတယ်လို့မှစဉ်းစားရင်စဉ်းစားတယ်ကြံရင်ကြံတယ်ပြီးရင်ပြီးရဲ့နှလုံးသွင်းရင်လုံးရဲတယ်လို့မှစိတ်ထဲမှာကြော်ရည်နဲ့ကြော်ရကြော်ရလို့မှညီရင်လည်းညီနဲ့ညီနဲ့လို့မှဝန်တာရင်လည်းဝန်တာတယ်ဝန်တာတယ်လို့မှစိတ်ကြရင်လည်းစိတ်ကြတယ်စိတ်ကြတယ်လို့မှဒီလိုစိတ်ကူးလေးတွေကိုကိုယ်တိုင်းကိုယ်တိုင်းရှိမှပြီးပြီးနေတာကဘာတော့လို့ဆိုရင်စိတ်ဓာတ်ဥပဒနာခေါ်တယ်ဒီလိုစိတ်ကလေးကိုကိုယ်တိုင်းကိုယ်တိုင်းမရှိမှမပြီးနိုင်ရတဲ့အတွက် ဒီလိုလည်းပဲပုဂ္ဂိုလ်တ attva ကောင်လို့ရှင်းနေကြတာဒီကုဏီရဟံငါပဲငါစဉ်းစားနေတယ်ငါကြံနေတယ်ငါသိနေတယ်လို့ရှင်းနေကြတယ်ဒီလိုသူငယ်တွေကအခုတည်းကဘဝလုံးသိရှင်ပြီးပြည်တဲ့ငါကောင်လေးကတကယ်ကိုရှိနေတယ်လို့ရှင်းနေကြတယ်မာမာတော့ငါကောင်လေးဆိုတာရှိတာကောမဟုတ်ဘူးဒီကုချင်းတစ်ခုချင်းစဉ်းစားစဉ်းစားမပြတ်ဖြစ်နေတဲ့ဒီစိတ်ကလေးသာရှိတာပဲအဲဒီတစ်ခုချင်းတစ်ခုချင်းခဏမစမပြတ်ဖြစ်နေတဲ့စိတ်ကလေးကိုကိုယ်တိုင်မျက်မှောက်သိအောင်လို့မှန်ရတာတဲ့ဒါကြောင့် ဒီစိတ်လေးကိုကိုယ်တိုင်ကိုယ်တိုင်မှရမယ်ဒီစိတ်လေးကတော့မှတ်လိုက်ရင်ကြောက်လေပါပဲဉာဏ်နဲ့ဉာဏ်နဲ့တစ်ခုမှဆက်လာမှလိုက်ရင်သူကမရှိတော့ကြောက်သွားတော့တာပဲအဲဒီတော့ပေါင်းနေပိန်နေပေါင်းနေပိန်နေလို့ရမ်းမှပါရုံပဲတိုင်းကြကြတော့ကိုယ်ကညောင်းတာပူတာတွေလည်းပေါ်လာလေဦးမယ်အဲဒါတွေကိုလည်းလိုက်ပြီးမှရမယ်ညောင်းရင်ညောင်းတာလေးကိုသိချင်သိအောင်သိနေစားပြီးညောင်းနေညောင်းနေလို့မှပူရင်လည်းပူတယ်ပူတယ်မှနာရင်လည်းနာတယ်နာတယ်မှ မောရင်လည်းမောတယ်မောတယ်မှတ်ယုံပါပဲညောင်းတဲ့ဘုရားနာကျင်နေခဲ့တာမောပန်းတာနေတိုင်းခဲ့တာတွေဟာဒုက္ခဝေဒနာတွေကြီးပဲဒါကြောင့်ဒါတွေကိုကျွမ်းမနေတာကဝေဒနာနုပဒနာတဲ့ဒီဝေဒနာလေးတွေကိုသူတိုင်းသူတိုင်းမကျွမ်းမကျွမ်းရတဲ့အတွက်ညောင်းတာပူရနာကျင်ခဲ့တာလေးတွေကိုပဲငါလို့ထင်နေကြတယ်ငါညောင်းနေတယ်ငါပူနေတယ်ငါနာနေတယ်လို့အကောင်တော်ကောင်နေနဲ့ထင်နေကြတယ်အရင်ကတော့ငါကောင်းနေတာပဲအခုမှနေတိုင်းခဲ့လာတယ်လို့ငါရောက်တဲ့အနေနဲ့ထင်နေကြတယ် အမှန်မှာတော့ဒီလိုမဟုတ်ဘူးကိုယ်ထဲမှာမကောင်းတဲ့တွေ့တွေနဲ့တွေ့တွေ့ပြီးတော့မကောင်းတဲ့ခါကားမှုလေးတွေတစ်ခုပြီးတစ်ခုအသိသိဖြစ်နေတာပဲသမီးညာမှာဒါလေးတွေအသိသိလာတိုင်းလာတိုင်းမပြလင်းနေတယ်လို့ပါပဲကိုယ်ထဲမှာမကောင်းတဲ့တွေ့လေးတွေနဲ့အသိသိတိုင်းတွေ့တဲ့မကောင်းတဲ့ခါကားမှုလေးတွေစဉ်းစားစဉ်းစားပြဖြစ်နေတာပဲအဲ့ဒါလေးတွေကိုသိချာသိအောင်ညောင်းရင်ညောင်းတယ်ညောင်းတယ်ပူရင်လည်းပူတယ်ပူတယ်နာရင်လည်းနာတယ်နာတယ်လို့ ဒီလိုစူးစားပြီးမှတ်နေရမယ်မဂ္ဂကမှာတော့ညောင်းတာပူတာလေးတွေကတိုးတိုးပြီးတော့လဲညောင်းလာတာပူလာတာတဲ့အဲဒီတော့ဒီငယ်စိတ်လေးကပေါ်လာလိမ့်မယ်အဲဒီစိတ်လေးကလည်းဒီငယ်နဲ့ဒီငယ်လုံးမှပြီးတော့ညောင်းတာပူတာကိုပဲပြန်ပြီးမှနေရအောင်မယ်ဒီခံရင်နိဗ္ဗာန်ရောက်တယ်ဒီကံလေးပါဟုတ်တယ်ဆိုတာဒီလိုနေရာမှာလေဟောဒီတရားထုတ်ရမှာပို့ပြီးသုံးကြတယ်။တရားတော်ရင်ဒီကံမှာပဲ ညောင်းနာဘူးတာကိုကူးထားမယ်နဲ့ခဏခဏကျွေးလိုက်ပြင်းလိုက်လုပ်နေရင်တော့သမာဓိမဖြစ်နိုင်ဘူးသမာဓိမဖြစ်ရင်ဉာဏ်မရှိဘူးဉာဏ်ရှိတော့မဟုတ်နေတာကိုပြောဘူးပေါ့ဒါကြောင့်သိခံပြီးမှတ်နေရတယ်။ရာတွေကမှသိခံရတယ်ဆိုတာကလည်းကိုယ်ရဲ့ဒုက္ခဝေဒနာတွေကိုသိခံရတာပဲများပါတယ်။ဒါကြောင့်ညောင်းနာပူတာ၊နာကျင်တာ၊ခံခဲ့တာတွေဖြစ်လာလို့ရှိရင်ဒုတိယမှတ်ဆက်ပြီးတော့မတွေ့ရမပြင်ရသေးဘူး။ညောင်းတယ်၊ညောင်းတယ်၊ပူတယ်၊ပူတယ်စသည်ဖြင့် ဒီကံပြီးမှနေရအောင်မယ်လူဒီကံပြီးမှနေရင်တောင်းတန်းဝေဒနာကတော့ကြောက်သွားပါလိမ့်မယ်သမာဓိညာအားကောင်းတဲ့ခါများမှာတော့ဝေဒနာကြီးကျယ်တဲ့ဝေဒနာတွေတော့ကြောက်ကြောက်သွားတာကိုသိရပါလိမ့်မယ်ဒီလိုကြောက်သွားတဲ့အခါမှာကောင်းတယ်ပြင်တယ်လို့ညာမှသွားရုံပဲတော့ကြောင့်ပြီးမှနေတယ်လည်းလဲမပြောင်းနိုင်ဘူးမနေပါလားဘူးဆိုရင်တော့မြင်ရတာပေါ့ဒါလည်းတူရဲ့စိတ်ရစပြီးတော့မြင်နေတယ်မြင်နေလို့မှလက်ကြွရင်ကြွတယ်ကြွတယ်လို့မှကြည့်ရင်ကြည့်တယ်ကြည့်တယ်မှ ဒီလိုလေးပဲရှိရမယ်နော်အဲဒီဒီလိုလေးတွေ့သွားတာလေးကိုပဲလိုက်ပြီးတော့ကြွရဲကြွရဲတွေ့ရဲတွေ့ရဲထိရဲထိရဲလို့ဒီလိုအစဉ်တိုင်းမှတ်ပါရမယ်ဝိရိယရင်းနေလို့ရှိရင်ရင်းနေရင်းနေမှကြောက်ကြွလာရင်ကြွရဲကြွရဲမှရွှေ့ရင်ရွှေ့ရဲရွှေ့ရဲမှချရင်ချရဲချရဲမှဒီပြင်ရှိတဲ့ငိမ့်မရဘူးဆိုရင်တော့အောင်းနေပိန်နေပေါင်းနေပိန်နေလို့ရမှနေရမယ်။ဒါထဲမှာရတာမနေအောင် ရှင်းမှလည်းနောက်မှစနေကြရမယ်ရှင်းသမารိနဲ့နောက်သမารိရှင်းညာနဲ့နောက်ညာစကားရဲသွားမှသတိသမารိညာတွေကမြင်ပြီးလာတာဒီလိုကြီးမြင်ပြီးအားပြတဲ့အခါကျတော့မှမဉ္ဇဉ်ကိုဆက်ရောက်ပြီးသွားတာရာထုတ်တယ်ဆိုတာဘုကိုယ်တွေကကြလို့အားထုတ်ရမယ်တဲ့ဒီပြင်မပေါ်သေးတဲ့ဝိသေကိတုံးကဒီသားချင်းပို့ပြီးတော့မြင်မှုရတယ်အဲဒီမြင်မှုတဲ့လူဟာမြင်မှုမဲ့ချင်းမရမနာပို့နေရတယ် ဘူးလာလေးလေးအားဆက်ပြီးပွားလေးလေးပဲဒီလိုဆက်ပြီးပြဘောလို့ဘူးလုံးမကဘူးလာတော့ဘူးပွင့်လာတယ်အဲဒီတော့မှပဲနားရတယ်အဲလိုပဲဝိမာန်နဲ့နောက်မှစိတ်သမารီနောက်သမารီမပြတ်စနေအောင်ဓမ္မထဲမှနေရတယ်ဒီကညောင်းလာပူလာတွေကိုမှလို့ပြီးသွားရင်ရမနေနဲ့အောင်းနေပိန်နေပေါင်းနေပိန်နေတော့ဇာတဲ့ပဲမှတ်ပါမယ်ဒီလိုမှနေအနည်းအားရလာကြရင်အဲဒါကိုလည်းမှတ်ရမှာပဲ ရတဲ့နေရာကိုစားဟိုက်ပြီးရတယ်ရတယ်လို့မှသူလည်းခံခဲ့တဲ့ဒုက္ခဝေဒနာပဲရတဲ့ဒီစိတ်လေးပေါ်လာရင်အဲ့ဒီစိတ်ကိုဆွဲခြင်းနဲ့ဆွဲခြင်းနဲ့လို့မှမပြောပါသေးဘူးပြီးတော့လည်းရတယ်ရတယ်လို့ပဲကြမ်းမှနေရအောင်မယ်ဒီလိုပိမနေရင်ရတာကတော့ကြောက်သွားတာပဲများပါတယ်ကြောက်သွားရင်အောင်းနေပိန်တယ်လို့ကြမ်းမှသွားရုံပဲမကြောက်လာတဲ့အခါကျတော့ရပြောရတာပေါ့ဒါပေမဲ့သောကျင်တဲ့စိတ်လေးကစားပြီးမှတ်သွားရမယ် ထုတ်ခြင်းနဲ့ထုတ်ခြင်းနဲ့မှလက်ကြွရင်ကြွတယ်ကြွတယ်မှတွေ့ရင်တွေ့တယ်တွေ့တယ်မှရတဲ့နေရာကိုထိတော့ထိတယ်လို့မှရာချောက်တော့ဆွဲတဲ့နှုန်းနဲ့ချောက်တယ်ချောက်တယ်ကုတ်တယ်ကုတ်တယ်မှလက်ပြန်ချတော့ချတယ်ချတယ်မှဒီနေရာမှာလက်ကထိသွားတော့ထိတယ်မှပြီးတော့အောင်းတယ်ပိန်တယ်ဇမပါရုံပဲဘုံကြီးရတယ်ပြည်နေပြည်နေဒီနည်းကြီးပဲအားလေးတစ်ခုမှလုံးမသားစီရဘူးပြည်နေပြည်နေပြည်နေတဲ့စိတ်လေးကစားပြီးစိတ်ဆက်ဆက်မှတ်ပါရမယ် ဘုရားကထားမယ်ပြန်ရင်အဲ့ဒီစိတ်ကိုထားခြင်းနဲ့ထားခြင်းနဲ့လို့မှတ်ရမယ်။ဒါတွေခြေခြေပြင်တော့ကြွတယ်၊တွေ့တယ်၊စတယ်၊ကြည့်တယ်၊ထောက်တယ်စသည်ဖြင့်အစဉ်တိုင်းမှပြီးပြုနေရမယ်။ဘုရားရှိခိုးရင်းလာတော့ရင်းနေရင်းနေမှထားလိုက်တဲ့အခါမှာဘုရားပေါ့ပေါ့ပြီးတော့ကြွကြွတက်လာတာရှိတယ်။အဲ့ဒါကိုစူးစိုက်ပြီးတော့ထားတယ်၊ထားတယ်လို့မှရေးရေးထားရမယ်နော်။ရာထုတ်တဲ့ပုဂ္ဂိုလ်ဟာ အာယုံရှိတယ်လို့အာမကြီးရဲ့လူမှလို့ကျင့်ရမယ်တဲ့။ဒေဝီကျမ်းမှာတဲ့အာယုံရှိတဲ့ပုဂ္ဂိုလ်များမှာတော့ထားရသွားတယ်ဆိုတာလွယ်လွယ်လေးပေါ့ယုံကြည်စများများမှာပြီးနဲ့အာယုံရှိတဲ့လူမှများကြတော့ရေးရေးတွေရောက်ပါလေပဲသိသိမွေတာအာနာရဲ့လူများမှာထားရဆိုလို့ကျင့်ရောက်ပါလေမြင်တကားလေးပဲ။ဒါတွေကနာသားမှာဆိုလို့သူ့ကိုယ်ကိုဒါတွေအာယုပြီးရှိရခြင်းလေးထားလာတယ်။အခုတရားတွေရမှာလဲအာယုရှိတဲ့အဲ့ဒီလူမှများလို့ကျင့်ရမယ်တဲ့။ ဘာမဆိုသူရခြင်းနဲ့ပြုကျင်ရမယ်ဒီလိုသူရခြင်းပြုကျင်မှလည်းပရိသမารိညာကအကောင်းဆုံးမိတာဒါကြောင့်ဒီကပဲစပြီးလေ့ကျင့်ရတယ်ထားတယ်ထားတယ်လို့မှားပြီးလူမာများလိုပဲဒီဒီလေးထားမယ်လူမာနဲ့ကတူရရမယ်ဒါလည်းမလာသေးဘူးဝစီကမြင်နဲ့မမြင်တဲ့လူတွေကျင့်ရမယ်တဲ့နားကြားတယ်နဲ့ကြားတဲ့လူတွေကျင့်ရမယ်တဲ့ရားတော်နေတဲ့အခါမှာရှိမမှုလေးတစ်ခုတည်းပဲကိုလို့ရှိတယ် ဝိညာဉ်မြင်လာကြတာတွေဆိုတာကတော့ကိုယ်လိုတွေမဟုတ်ဘူး။ဒါကြောင့်ဘယ်လိုသူသူဆန်းဆန်းကိုမြင်ရပေမဲ့မမြင်ရသလိုပဲအမှတ်ကိုယ်တော်ကြီးစိုက်ပြီးမှန်နေရမယ်။ဘယ်လိုသူသူဆန်းဆန်းကိုကြားပေမဲ့မကြားသလိုပဲအမှတ်ကိုယ်တော်ကြီးစိုက်ပြီးမှန်နေရမယ်။ဘုံမူရတဲ့ပြည်နေတဲ့ခါမှလည်းမကြမ်းပါတဲ့ပုဂ္ဂိုလ်အားမရှိတဲ့ပုဂ္ဂိုလ်များလိုပဲရေးရေးတွေကြတာတွေပြည်နေရမယ်။လက်ကျွေးလိုက်၊ရေးကျွေးလိုက်၊ကိုယ်လိုက်၊ဆန်းလိုက်၊ခေါင်းကုန်းလိုက်၊မောလိုက်နဲ့အဲ့ဒါတွေအလုံးမြင်တဲ့တက်ကလေးဒီမျိုးဝင်လေးလည်းပြည်နေရမယ်။ဒါကြောင့် အခုလိုတရားထားတဲ့ခါမှာထားတယ်ထားတယ်လို့မှပြီးရေးရေးချင်းလေးထားရမယ်အာသနိယမိတဲ့ခါကျတော့ရတယ်ရတယ်မှဘူရီစောက်ကြည့်လို့ချင်းကြည့်တယ်မြင်တယ်ကြည့်တယ်မြင်တယ်မှသွားတဲ့ခါကျတော့ဒီလမ်းကိုမယုံပဲညာဘက်ကလမ်းတဲ့ခါညာလမ်းတယ်မှဘယ်ဘက်ကလမ်းတဲ့ခါဘယ်လမ်းတယ်မှရောကြရီကစားပြီးရောကြရီဒီတွေ့ရှိပြီးသွားတာလေးကိုအစဉ်တိုင်းပြီးပါမယ် ညာလန်းနဲ့ဘယ်လန်းနဲ့ညာလန်းနဲ့ဘယ်လန်းနဲ့ဒီလိုတလန်းတလန်းတစ်ခါတစ်ခါမှသွားရုံပဲအဲ့ဒါကနည်းနည်းသွားတဲ့ခါမှဘုံနဲ့အမှန်နဲ့သွားတဲ့ခါကဝေးသွားတဲ့ခါမှတလန်းတလန်းတစ်ခါတစ်ခါပဲမှသွားရင်တော့လောက်ပါဘူးဘယ်လန်းနဲ့ညာလန်းနဲ့ဒီလိုတစ်ချက်တစ်ချက်မှသွားရင်တော့ပါပြီဒီဒီသွားနေတဲ့ခါဈဉ္ညာဆောင်နေတဲ့ခါများမှာတော့ဒီတလန်းမှာမဆရာသုံးပိုင်းရှိတယ်ဒါတော့ကြွတက်လာတာကတစ်ပိုင်းလမ်းလိုက်တာကတစ်ပိုင်း ငင်းချလိုက်တာကတည်းကအဲ့ဒီသုံးပိုင်းထဲမှာကြွတာလေးနဲ့ချတာလေးနမိတ်ကစားပြီးမှရမယ်ဒီတော့ကြွတက်လာတာကိုကြွတယ်လို့မှရမယ်ကြွတက်လာတာလေးကိုသူသိရသိရမယ်ပြီးတော့ငင်းချလိုက်တာလေးကိုလည်းချတယ်လို့မှရမယ်ဒီလေးပြီးကြသွားတာလေးကိုသူသိရသိရမယ်အဲ့ဒီနမိတ်ကစားပြီးမှရမယ်ကြွတယ်ချတယ်ကြွတယ်ချတယ်ဒီလိုစေတနာတလားမှငကြံ့ကြံ့မှပြီးသွားရမယ် အဲ့ဒီကျမ်းမာကလည်းမြဲလောင်နေတော့လွဲလာပါလိမ့်မယ်ဒီလိုလွဲလာတဲ့အခါကျတော့သုံးချက်မှရမယ်ကြွရဲလှမ်းနေစရဲကြွရဲလှမ်းနေစရဲဒီလိုသုံးချက်သုံးချက်မှားပြီးသွားရမယ်ဘုမခါစားမှာတော့တစ်ချက်မှတစ်ချက်မှသိရင်တော့ပါပြီ။ဉာဏ်သွားတဲ့အခါမှာညာလန်းတယ်ပဲလန်းတယ်ဒီလိုတစ်ချက်တစ်ချက်မှသွားဒီလိုသွားတဲ့အခါမှာကြွတယ်ဆတယ်ဒီလိုနှစ်ချက်နှစ်ချက်မှသွား လိုသွားနေရတာထိုင်နေတဲ့စိတ်ပေါ်လာရင်ထိုင်နေတယ်ထိုင်နေတယ်အမှားထိုင်ရှားလိုက်တော့ကိုကြီးကလေးလေးပြီးကြသွားတာရှိတယ်အဲ့ဒါကိုစူးစိုက်ပြီးတော့ထိုင်နေထိုင်နေလို့မှတ်ရမယ်ထိုင်ပြီးတဲ့အခါကျတော့လက်ရှိတင်တာတွေကရှိသေးတယ်အဲ့ဒါတွေလည်းအကုန်လုံးမှတ်သွားရမယ်ဘာမှပြည့်စုံရှိပဲနဲ့ငြိမ့်နေပြီဆိုတော့အောင်းနေပိန်နေပေါင်းနေပိန်နေအဲ့ဒါကိုမှတ်နေရုံပါပဲဒီလိုမှနေရတဲ့ကညောင်းတာပူတာတွေပေါ်လာရင် အဲ့ဒါတွေကိုလည်းလိုက်မှရမယ်ဒီထဲအလဲအိတ်ခြင်းလို့ရှိရင်အိတ်ခြင်းနဲ့အိတ်ခြင်းနဲ့မှလဲအိတ်ကန်ကြီးကြတော့လက်ကလေးခြေလေးခြင်းတာလည်းရှိသေးတယ်အဲ့ဒါတွေလည်းအကုန်လုံးမှရမယ်လက်ကိုကြွရင်ကြွတယ်ကြွတယ်မှရွှေ့ရင်ရွှေ့တယ်ရွှေ့တယ်မှထောက်ရင်ထောက်တယ်မှကိုကြီးကရင်းလာလို့ရှိရင်ရင်းတယ်ရင်းတယ်မှဒီတော့ဆန်းရင်ဆန်းတယ်ဆန်းတယ်မှရင်းပြီးလိုက်လိုက်တဲ့ခါကျတော့အိတ်တယ်အိတ်တယ်လို့မှပြီးရေးပြီးပြင်းလေးလက်ရသွားရမယ် ဒီလိုအိလိုက်ဓာတ်တွေကလည်းရေးကြည့်တယ်ဒီပြင်မှာလည်းတရားတို့ကဖြစ်နိုင်တာပဲဓမ္မရင်းအကြည့်နေတဲ့အခါဆိုရင်ဘယ်ဒီလိုတရားတို့ကဖြစ်နေတာကြီးပဲဒီဝိဒကအတွင်းလည်းဖြစ်နိုင်တာပဲဒီတုန်းကအဉာဏနာရဟနာဖြစ်သွားတယ်ဆိုတာဒီလိုလက်ရည်နေတော့ဖြစ်သွားတာပဲဉာဏနာဓမ္မသင်္ဃာနာသင်္ဃာနိမှာဉာဏ်ရဲနဲ့ရဟနာပြောင်းတော့ပြင်းတာအထုံးနေတယ်ကာယကတာတတိလို့ခေါ်တဲ့ဒါအနုပါဒနာသိကံကိုဉာဏ်လုံးသိညာကြောက်ပြီးပေါ်များအထုံးနေတယ် ညာလန်းနဲ့ဘယ်လန်းနဲ့ကြွရဲလန်းနဲ့စရဲလို့အခုပြောနေတဲ့အမှမျိုးပါပဲ။သွားခြင်းနဲ့သင်္ကန်းတရားနဲ့သွားတဲ့ယုတ်တရားတွေဒီတိုင်းဒီတိုင်းဒီဖြစ်ပြနေတာကိုကျွမှားပြီးနေလိုက်တာအဲလင့်အနိတာရောက်နေပြီတဲ့။ဒါပေမဲ့ညာနာတော့လည်းဖြစ်သေးဘူးတဲ့။ရောကျန်နာကညာသွားများနေလို့ဝိရိယလုံးနေတယ်ဆိုတာကိုသိတဲ့အတွက်သမာဓိနဲ့ဝိရိယညီမျှပါအောင်အနာလောက်လဲရင်အထုံးမယ်လို့သိကူပြီးခန်းထဲဝင်သွားပြေမောမှတိုင်း အဲဒါလဲအိတ်လိုက်တယ်အဲဒီလိုလဲအိတ်နေတော့အိတ်တယ်အိတ်တယ်လို့ခုပြောနေတဲ့မှမျိုးမှာပဲဉာဏ်ဖြစ်သွားတယ်တဲ့ဉာဏ်နာအဲဒီမိခင်လုံးကတော့သောတာပန်ပဲဒါကြောင့်အဲဒီသောတာပန်ရှိကနေပြီးတော့ဝိပဿနာရှိတော့ဒါရင်မဲ့ခိုးရောက်အဲဒီကနေဝိပဿနာရှိကံတော့အနာရင်မဲ့ခိုးရောက်အဲဒီကနေဝိပဿနာရှိကံတော့အာတမဲ့ခိုးရောက်ဒီလိုဝိပဿနာနဲ့တကွာအထက်မဲ့ကိုသုံးဆင့်ကျဲပြီးဉာဏ်နာဖြစ်သွားတာ ဒနာလေးပဲဘာမှမကြောက်ဘယ်ခြင်းမဆိုဖြစ်နိုင်နဲ့အခုပြောနေတဲ့ဉာဏ်နာရဲ့ဉာဏ်နာစုပုံမသာကြီးပြီးတော့ဒါကြောင့်ဘယ်ခြင်းမဆိုကြိုးစားပြီးမှတ်နေရမယ်ဒါရီကတော့ယဉ်ကြည့်တော့ဘူးဆိုပြီးတော့အမှတ်ကိုလျှော့မထားရဘူးဒါကြောင့်ခုပြောနေတဲ့လက်ခင်မှာလဲရိုးစီလေးနဲ့မှတ်ပါရမယ်အင်းကြီးရဲ့ခါကြတော့လက်စီတင်တာလက်စီသေးတယ်အဲ့ဒါတွေလည်းအကုန်လုံးစစ်စာမှတ်ပြီးသွားရမယ်ဘာမှပြုခြင်းမရှိပဲငင်းနေပြီဆိုရင်တော့အောင်းနေပိန်နေပေါင်းနေပိန်နေ ဒါပဲမှတ်နေရမယ်။ဒီနေ့လိုအချင်းကြနေပြီမဲ့လို့အမှတ်ကိုတော့လုပ်ပြီးမရဘူး။ဒါကိုတကယ်လားအာထုတ်တဲ့ပုဂ္ဂိုလ်ဆိုတာမိတော်ဝင်နေစွန့်စွန့်စွန့်အာထုတ်ရတယ်။ဒါကြောင့်ဒီနေ့လိုအချင်းနေမဲ့လို့အမှတ်တော့မလို့ရဘူး။ဓမ္မထဲကမပြမှတ်နေရမယ်။မရင်မရင်မအိပ်ကျော်သွားကြရမယ်။အမှတ်ကနိုင်ရင်လည်းအိပ်မကျော်ပဲနေမှာပဲ။အချင်းနာကနိုင်သွားရင်လည်းအိပ်ကျော်သွားမှာပဲ။အချင်းအချင်းနဲ့အချင်းနဲ့အမှမျက်စိမေးလိုက်ရင်မေးတယ်။ လေးလိုက်ရင်လေးတယ်မျက်စိပိုင်းရင်ပန်းတယ်မှဒီလိုမှလိုက်တာလည်းမျက်စိကပြန်ပြီးတော့ကြည်သွားတတ်တယ်အဲဒီတော့လဲကြည်တယ်ကြည်တယ်မှပြီးတော့ကောင်းတယ်ပိန်တယ်ကြာမှပါရုံပဲဘယ်လိုပဲပိန်မနေနေအုပ်ရှင်လာပြီဆိုတော့အိပ်ပျော်သွားတာပါပဲအိပ်ပျော်ကိုရတာတော့မထက်ပါဘူးလွယ်ပါလေလဲပြီးမှနေလို့ရှိရင်တတိယနဲ့မေ့မေ့ပြီးတော့အိပ်ပျော်သွားတတ်တယ်ဒါကြောင့်အရုပ်ဘာသာပုဂ္ဂိုလ်မှာလဲအိပ်နေတာကအချိန်မများစီရဘူး ။တရားနဲ့ပြီးရင်ဆောက်တာအများကြီးရတယ်။သို့ပေမဲ့ဒီလိုအိတ်ချင်းကြနေတဲ့အခါမှာတော့လက်အိမ်နေရင်ဖောင်းနေပိန်နေဖောင်းနေပိန်နေဒီလိုမှနေရတာပါပဲ။ဒီလိုမှနေရင်သူ့လိုလိုဥကျော်သွားပါလိမ့်မယ်။အိတ်ကျော်နေတဲ့အချိန်ကတော့ဘာမှမသိလို့ဘာမှမရဘူး။ဒါကြောင့်အိတ်ကျော်နေတဲ့အချိန်ကတော့ယောဂီဘုံမှာနားရတဲ့အချိန်။သို့ပေမဲ့ဒီကရန်တရားတွေပုဂ္ဂိုလ်ဆိုတာအိတ်ချင်းကို၄နာရီလောက်သာထားရတယ်။ဒီနိုင်တော်ဤတဲ့ဆိုရင်ကောင်းကောင်းလုံးလုံးနေပါပြီ အဲဒီဣတိရာကနိုးလာရင်တော့နိုးရစားပြီးမှရမယ်။မရောက်ကိုရောက်တကယ်တော့အထုတဲ့ယောဂီဆိုတာသိကြနေတဲ့အချိန်လောက်ပဲနားရတယ်။ဒီလိုနိုးနေတဲ့အချိန်မှာတော့မနေမလားအပြမစဲဓမ္မဓမ္မနေရတယ်။ဒါကြောင့်မှန်တယ်လို့ရှိရင်နိုးလာတဲ့စိတ်ကလေးကိုလည်းနိုးတယ်နိုးတယ်လို့မှတ်ရတာပဲ။အဲဒါကိုမသိနိုင်မှတ်နိုင်နေရင်တော့ဟောင်းတာပိနာစားပြီးဖောင်းနေပြီးနေလို့မှတ်ပါရုံပဲ။ဒီရတာထားမယ်ကြရင်ဒါရင်နဲ့ဒါရင်နဲ့မှာ အကျေတနာလေးလည်းရှိနိုင်မယ်အဲ့ဒါလေးလည်းဘုလုံးမှတ်ပါရမယ်ဘောင်းတော်မိထားတာတော့ထားတယ်ထားတယ်မှတိုင်းကြီးတဲ့ခါကျတော့ထိုင်တယ်ထိုင်တယ်မှလက်ရှိပြညာရှိသေးရင်အဲ့ဒါလေးလည်းအကုန်မှဘာမှပြုပြင်ကြည့်ရတဲ့ညီလေးထိုင်နေပြီဆိုတော့ဖောင်းနေပိန်နေဖောင်းနေပိန်နေလွန်မှတ်နေကြမှာပဲပြီးတော့ဝိနာသိတဲ့အခါကြီးဆိုတဲ့အခါတွေမှာလည်းမှတ်ရမယ်ဒါတွေကတော့အနန္တလိုရတဲ့အားတွေမှမှတ်နေနေရမှာပါရုံပါပဲ ဝဇာပြင်ဝတာတွေလည်းရှိတယ်။သိရနေရပြင်တာတွေတကားပိတ်တာဖွင့်တာတွေလည်းရှိတယ်။အဲ့ဒါတွေကတော့စိတ်စစအကုန်လုံးမှတ်သားရမယ်။သမင်းစားတဲ့အခါမှာသမင်းတို့ကြည့်ရတာစားပြီးကြည့်တယ်မြင်တယ်ကြည့်တယ်မြင်တယ်မှတ်ရမယ်။ပြီးတော့သမင်းပွဲစီလည်းလမ်းနာဖြီးတာသမင်းစုတာသမင်းလုပ်မြင်တာတိုင်းတာယူလာတာဘောင်းကုန်တာပဇာတဲ့သမင်းလုပ်ထဲတာလက်ပြန်ချတာကောင်းပြန်ထောင်းတာဒီလို အပြုမြင်တွေကိုလည်းအကုန်လုံးမှတ်ပါရမယ်ဝါတဲ့ခါကျတော့ဝါတယ်ဝါတယ်ဝါတယ်ဝါတယ်မှဝါနေတော့ရတာကိုပြီးတော့ပြီးတယ်ပြီးတယ်မှသဘောကျပါရင်လည်းသဘောကျတယ်မှကောင်းတယ်တင်လည်းကောင်းတယ်ကောင်းတယ်မှညူချလိုက်တဲ့ခါကျတော့ညူတယ်လို့မှတ်ရမယ်အဲ့ဒါသမင်းတို့ဇာတော်မှာဘုံပဲနောက်သမီးတို့တင်မှာလည်းဒီနည်းတိုင်းနဲ့မှတ်ပါရမယ်ဒီနည်းတော့တော့လည်း ကြည်ရာမြင်တာလည်းလမ်းနာဆုံးကိုကိုင်တာခေါ်တာခတာယူလာတာပေါက်တာမျိုးချတာမလိုပါဘူးအကုန်လုံးမှတ်သားမယ်ဒီတမျိုးသားမှာလည်းမရခဲ့တယ်မဆရာတွေသိညာတာပဲမကလာပုဂ္ဂိုလ်မှာတော့မေ့သွားတာတွေမမှန်နေတာတွေကများနေတာပါပဲဒါပေမဲ့အကုန်လုံးမှမဲလို့ဒီလိုစိတ်တော်တင်ထားရတယ်သူကတော့မှန်နေလို့ခေါင်းကြသွားတာတော့ဘယ်တတ်နိုင်မလဲနောက်သမာဓိညာအားကောင်းလာတဲ့ခါကျတော့အကုန်လုံးပဲစိတ်ဆက်ဆက်မှတ်နိုင်ပါလိမ့်မယ် ဩခုပြောလာခဲ့တာဟာမပုံတွေတော့ဆုံးသွားပြီဒါပေမဲ့ကြီးဆောက်ပြောနေတော့လူရင်းစုမစရာတွေကိုကောင်းကောင်းမှန်မှန်မဟုတ်သေးဘူးဒါကြောင့်အချင်းချင်းထပြီးပြောအောင်မယ်အချင်းချင်းဆိုတော့သူ့ဇာမစရာကနည်းနည်းပဲရှိပါပဲဒါကြောင့်နေတဲ့အခါဆိုရင်ဒီလမ်းကိုသာမှတ်နေရုံပဲညာလန်းနဲ့ဘယ်လန်းနဲ့ညာလန်းနဲ့ဘယ်လန်းနဲ့ဒါလေးတစ်ခုမှနေရုံပဲ ငငသွားတဲ့အခါမှာညာလန်းတယ်ဘယ်လန်းတယ်လို့ဒီလန်းတလန်းတစ်ခါတစ်ခါမှတ်သွားရင်တော်ပါပြီဒီနေ့သွားတဲ့အခါမှာကြွရဲကြရဲကြွရဲကြရဲဒီလိုဒီလန်းတလန်းငကြငကြမှတ်သွားရုံပဲငြိမ်းပြီးထိုင်နေတဲ့အခါမှာဆိုရင်ဖောင်းနေပိန်နေဖောင်းနေပိန်နေဒါလည်းတစ်ခုပဲမှတ်နေရမယ်လက်အိမ်နေတဲ့အခါမှာလည်းဘာမှသူ့မကြောင်ကြည့်ဘူးဆိုရင်ဖောင်းနေပိန်နေဖောင်းနေပိန်နေဒါပဲမှတ်နေရမယ် ဒီတိုင်းဆိုတော့အမှတ်ကြကနည်းနည်းပါပဲမများပါဘူးဒီလိုအောင်းနေပိန်နေမှနေရင်ဒီကုတွေကတခြားထွက်သွားရင်တော့အဲ့ဒီစိတ်တွေကိုလိုက်မှတ်ရမယ်ပြီးရင်ဖောင်းတဲ့ပိန်နာကိုပြန်မှညောင်းတာပူတာနာရီကိခဲတာရတာတွေရှိရင်အဲ့ဒါရိုးလေးလိုက်မှပြီးရင်ဖောင်းတဲ့ပိန်နာကိုပြန်မှဒီထဲကကိုယ်လည်းကောင်းရင်လှုပ်ရှားလိုက်ခေါင်းကိုလည်းမောလိုက်ရင်းနဲ့ရင်လိုက်ဒီလိုပြုခြင်းတွေရှိရရင်လည်းအဲ့ဒါတွေကိုလိုက်ပြီးမှပြီးရင်ဖောင်းတဲ့ပိန်နာကိုပြန်မှသွားရမယ်ဒီထဲမှနေရင်တဖြည်းဖြည်းနဲ့ မှတ်နေတာတွေကများလာနိုင်မယ်မဂ္ဂဇာမှာတော့စိတ်တွေကဟိုပြေးလိုက်ဒီပြေးလိုက်နေမှာမှတ်နေတာတွေကများနေတာတဲ့ဒါပေမဲ့စိတ်တော်မတွေ့ရဘူးဘယ်သူပဲဒီအာထုဘာသာမှာတော့ဒီလိုမှထိုက်ကြတာကြီးပါပဲနောက်လိမ့်ကျင်လာရလာတော့စိတ်တစ်တိုင်းတစ်တိုင်းမှမီးပြီးပြီးနေတယ်ဒါကြောင့်စိတ်ကလေးကကြာတော့လုံးလုံးကိုမပြေးတော့ဘူးမစရာအောင်နဲ့မရကကပြီးတော့ဒီနေတော့တာပဲဟိုကဖောင်းလိုက်တာနဲ့ဒီကဖောင်းတယ်လို့မှတ်လိုက်တာနဲ့တိုက်ကြိုက်ပြီးတော့ကြာနေတယ် ဟိုကပိန်လိုက်တာနဲ့ဒီကပိန်တယ်လို့မှတ်လိုက်တာနဲ့ဟာလေထိုက်ကပြီးတော့ကြာနေတာပဲမတိုင်းမတိုင်းမဇ္ဈိယအယုန်နဲ့သိဟာတွေ့တွေ့ရည်ဖြစ်နေတယ်မဇ္ဈိယအယုန်နဲ့မှတ်သိရနော်ယုန်နာကကအတွေ့လိုက်တွေ့လိုက်တုံးတုံးဖြစ်နေတယ်ဘုရားတော်ရလည်းပဲရှိတင်တော့ဒီယုတ်ကလေးနဲ့ဒီစိတ်ကလေးဒါလေးနှစ်ခုပဲတွဲတွဲပြီးတော့ဖြစ်နေတာဒါလေးတွေကိုတော်တော်ကြရင်ဘုရားအိမ်မဲ့တွေ့တော့ပါလိမ့်မယ် အောင်းနေပိန်နေမရင်မရင်ယုံနေတာနဲ့ခုအသားကြီးကွဲလာတယ်။အောင်းတယ်လာတဲ့ယုံနဲ့အောင်းတယ်လို့ပြီးတဲ့စိတ်ကလေး။ပိန်ကြတာတဲ့ယုံနဲ့ပိန်တယ်လို့ပြီးတဲ့စိတ်ကလေး။ဒီလိုယုံနေတာနှစ်ခုနှစ်ခုပါတွဲနေတွဲနေတစ်စုံတစ်စုံစိုက်ကြိုက်ကြနေတာကိုကိုယ်တိုင်ပဲပိုက်ချပြီးပြီလာမယ်။အဲဒီတော့မတိုင်းမတိုင်းဟာမဇ္ဈိတိဇာယုတ်တရားကတစ်မျိုးမာတိနေရဏတရားကတစ်မျိုး ယုံနဲ့ဒီညာဒါလေးမျိုးရှိတာပဲလို့ကိုယ်ညာနဲ့ကိုရှင်းပြီးပြီးတာပါလိမ့်မယ်အဲ့ဒါအနာယုတ်ကိုပိုင်းခြားပြီးတဲ့ဓမ္မရူပပိစိတညာနဲ့သူဟာဝိပဿနာဉာဏ်ရဲ့အစပဲသူဟာသိကြတာကိုရရည်ကြည့်တယ်အဲဒီကနောက်ဆက်မှမြင်ဖြစ်ပေါ်လာပြီးတော့သက္ကနာချင်းပြောက်ပြောက်သွားတာတွေကိုကိုယ်တိုင်တွေ့ရမယ်အဲဒီလူတွေကတော့ပြောနိုင်တာတစ်သလုံးတစ်ဘဝလုံးမြဲကြီးနေတယ်လို့ထင်နေကြတယ်ငယ်ငယ်ကလေးဘဝတုန်းကယောဂပဲအခုတော့ဒီလူကြီးကိုဖြစ်လာတယ်လို့ထင်နေကြတယ် အဲကလေးဘဝမှာသိကပဲအခုတော့ဒီလူကြီးကြီးဖြစ်လာတယ်လို့ထင်နေကြတယ်ရောစီရောဟာငါးယောက်တည်းပဲလို့ထင်နေကြတယ်မှန်ကတော့ဒီလိုမဟုတ်ဘူးငဲဒီနဲ့တရားရလည်းမရှိဘူးအခုဖြစ်အခုပဲဖြစ်နေတာကြီးပဲဘုရားတင်ကားတော့မကြဘူးပြည်ပြည်ပြည့်ပြည်ပြည့်ဘလောက်ကြီးပြန်များနေတဲ့တရားတွေကြီးပဲအဲဒါတွေကိုတော်တော်ကြာရင်မရင်မရင်နဲ့ကိုယ်တိုင်မတွေ့တာမှာဒီလိုမှမြင်တွေ့ရင်နဲ့သွတ်သွတ်သွားတာတွေကိုတွေ့ရတော့ မမြဲတဲ့တရားတွေကြီးပဲဆိုတာသဘောကျလာမယ်ဒီလိုမမြဲတာတွေကြီးပဲလို့သဘောကျလာတာဟာနိစ္စ ानु ပါဒနာညာမယ်ပြီးတော့ဘောကြီးတော့ခြင်းနဲ့ခြင်းရဲ့ကြီးပဲလို့လည်းထင်လာမယ်အဲ့ဒါကဒုက္ခ ानु ပါဒနာညာမယ်ပြီးတော့ကိုယ်ထဲမှာအထံဆက်တဲ့ခက်တာတွေကလည်းအမြောက်များတွေ့ရတော့ခြင်းရဲ့အစီဝေးကြီးပဲလို့လည်းထင်လာမယ်အဲ့ဒါလည်းဒုက္ခ ानु ပါဒနာညာမယ်ဒီတော့မှားတဲ့ယုံနာတွေအခုလိုအတိုင်းဘာမှမဖြစ်ဘူးသူသောအတိုင်းသူဖြစ်တဲ့တရားတွေကြီးပဲ အဲ့ဒါတွေကိုကြီးတွေ့နေရတော့အဆုံးနေရတဲ့တရားတွေပဲပုဂ္ဂိုလ်တရားငါကောင်မဟုတ်တဲ့သဘောတရားတွေပဲလို့ဒီလိုမှတ်နေရင်သဘောကျသွားမယ်အဲ့ဒါကတော့နတ္တအနုပဒနာပဲအဲ့ဒီအနိစ္စဒုက္ခအနတ္တအသိဉာဏ်တွေဘာဝကြီးပြည့်စုံတဲ့အခါမှာဒီလိုရှိမှနေရင်တည်းကပဲနိဗ္ဗာန်ကိုရောက်သွားမယ်ဒီတော့ကဘုရားရဟန္တာအရိယာပုဂ္ဂိုလ်ရဲ့နိဗ္ဗာန်သွားကြတယ်ဆိုတာလဲဒီဝိပဿနာလမ်းကကြီးသွားကြရတာပဲ ဒါကြောင့်အခုတရားထုံးတဲ့ယောဂီပုဂ္ဂိုလ်တွေဟာအဲဒီတရားရနာအရိယာပုဂ္ဂိုလ်တွေသွားထားတဲ့နိဗ္ဗာန်လမ်းမှာအကြီးမှာရောက်လာကြတယ်လို့မှတ်ရမယ်။မပြဖို့တဲ့နိဗ္ဗာန်တရားကိုရပါလို့ဤလို့သူတောင်းပြီးပြုထားတဲ့ကုသိုလ်ပါရမီတွေရှိလို့ဒီကိုနိဗ္ဗာန်ကိုခုဘဝမှာရလိုက်တဲ့ပါရမီကံပြည့်စုံနေလို့တရားရနာရိယာပုဂ္ဂိုလ်တွေသွားထားတဲ့တတိယဓမ္မဝိပဿနာလမ်းမကြီးပေါ်မှာငါတို့အခုရောက်နေကြတယ်လို့အောင်းမိကြရမယ်ဝမ်းမြောက်ဝမ်းသာလည်းရှိကြရမယ် လမ်းမကြီးအစဉ်တိုင်းကြောက်သွားလို့ရှိရင်ဒီကဝါယနာအရိယာပုဂ္ဂိုလ်တွေတွေ့ပြီးထားတဲ့သမာရိညာထုတွေကိုကိုယ်တိုင်တွေ့ရတော့မှာပဲဒါတော့အာမမတွေ့ဘူးတဲ့သိတိကြီးမျိုးသမာရိတွေကိုလည်းတွေ့ရမယ်အဲဒီသမာရိကြောင့်ဖြစ်ပေါ်လာတဲ့တရားတို့တရားရတာတွေဝမ်းနဲ့ဝမ်းသာကြရတယ်အကောင်းတွေကိုလည်းအများကြီးပဲတွေ့ပါမယ်ပြီးတော့ယုတ်တရားနာတရားတွေအနိစ္စဒုက္ခအနတ္တသဘောတွေဆိုတာကိုလည်း ဝိညာဉ်နဲ့ပဲတွေ့ပြီးပြီးသွားမယ်အဲဒီပညာတွေပြည့်စုံတဲ့အခါမှာဝါယနာရိယပုဂ္ဂိုလ်တွေတွေ့ပြီးထားတဲ့မေတ္တရားကိုတရားနိဗ္ဗာန်တရားတွေဆိုတာကိုမျက်မှောက်တွေ့ပြီးပြီးသွားမယ်ဒါကမကြတော့ဘူးဘုရားနဲ့အားထုတ်နေတဲ့ရပိုင်းတွင်းမှာပဲတွေ့သွားမယ်ဒလအတွင်းရင်း20တွင်းမှာလည်းတွေ့သွားနိုင်တယ်၅ရက်တွင်းမှာလည်းတွေ့သွားနိုင်တယ်ပါရမီမနာထုတဲ့တဥတ္တလီမှာဆိုရင်တော့9ရက်တွင်းမှာတော့တွေ့သွားနိုင်ပါသေးတယ်ဒါကြောင့် ရာယနာရိယပုဂ္ဂိုလ်တွေ့ပြီးသားတဲ့မေတ္တရားကိုတရားနိဗ္ဗာန်တရားတွေကိုအခု15ရက်ရက်20အတွင်းလာအတွင်းမှာပဲဧကံရောက်ရတော့မယ်လို့ဒီစိတ်ချထားကြရမယ်။အဲဒီမေခွန်မေခွန်နိဗ္ဗာန်တရားတွေကိုကိုယ်တိုင်မြတ်ဆက်ရောက်ပြီးတော့လေကြခြင်းနဲ့သက်္ကာရိဝိသိကိစာရိကင်းလို့လေတံမြာကြီးမှလွတ်မြောက်သွားပြီးတော့မယ်။တံမြာလုံးကြောက်ပြီးတွေ့သွားမယ်။ဒါဆင်းရဲတွေမှာအခုတရားထုတ်နေတဲ့ရပိုင်းလေးအတွင်းမကြမီအတွင်းမှာပဲ။ ဧကမုတ်ချလုံးရောက်သွားပြီတော့မယ်လို့ဒီကြည့်စိတ်ချပြီးတော့ကြိုးစားအားထုတ်ကြမယ်အပြည့်စုံကြိုးစားအားထုတ်နိုင်ကြ၍ရာယနာအရိယာရှင်များတို့မြတ်မောသုတိယသောနိဗ္ဗာန်တရားကိုမြတ်ညာဘုညာဖြင့်မြတ်ညာစွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေကုန်သတည်း